အကြောင်းရှိတောင်းအန္တရာတော်မြတ်လေးလည်းဆိုလဲဇနဟောင်းခေါ်ခေါ်သိဒီဘုဒ္ဓပုဂ္ဂိုလ်အမှန်မှန်အလိုပါဠိတော်အရာမေဖို့ဒီကဝကရာမမစေကြည့်တောင်းခဏငါဝလည်းဇန်တော်ဟောင်းပြမဒီကဝကာရမေဖို့သတိဝကာရကိုအစွမ်းပြုတောင်းခဏငါဝလည်းဇနဟောင်းကပြမသတိဝကာရ မနောကမ္မဘိနိဗုဒ္ဓပုဂ္ဂိုလ်သောအစိုက်ကျစဘာဝသံသုခအကမတဤမြတ်မြတ်လေဇဘောကဘိနိဗုဒ္ဓတခေအစဉ်သူဝံပြုဝံဝံစေမြတ်အံတေသံတေလေယဒေလေတိစေကေထေထေယအမေအပံဖြာသဝမိစေပုဂ္ဂိုလ်ကနမနိဗ္ဗာနကမ္မောတိဒသုလသံဖြင့်ခံရကံဖြင့်ပြင်ပြီးနိမံဒီဒီမနိလောင်ကြောင့်အလေအလူဒီယံလတ္တံကြောင့်ဆံ ပါအာနနိဗ္ဗာန်တရားများဆောင်ဌာနရံရှာဥပရိစေသနိဗ္ဗာန်ကြီးယန္တပုဂ္ဂိုလ်ခေါသောခေါတံဒီနိသိတိတံကြယန္တနိဟောခန္ဓာငါဝသံဝလစေကံဆောင်ဝိမုတိရသအနိဗ္ဗာန်စေသနိဗ္ဗာန်ကံသောတံဇယံတအခေါသောသိတိတံကြတပ္ပစီအာယိသံရတ္တကျုံချင်းစီခန္ဓာဒုက္ခနု သရတိထံတံအပြည့်ရှုအာယုံပြုအနုပါဒိသံလေခုခအန္တအသရတဝေမာ သလံရံသာဘောပေါစေရအညာသံခောစေတံတိစေစနတိဝခေါမဇတ်ပါဇံယောခန္ဓာဘေသံတိကေကုဘုံခောပံလိဇံမုန်တုတခုတတိရာခင်ဗျင်ဒီနိဗ္ဗာန်ခင်ဗျာဘုံကံမြေမစေရာပြင်းဒေတာတံနာပြင်းသာ သာကြံရုပ်ကြောင့်အတ္တစကုံရဲ့နိရောဓမဂံအဖြစ်ပြလက်လိုက်ချုပ်ငြိမ်တော်တရားမောနောစိတ်ကဝိပါကံနိရောဓစိတ်ကကိုယ်ကအမှန်ချုပ်ငြိမ်တော်တရားမောနောပရိစ္ဆသမုပ္ပါနိရောဓအမှန်လို့ချုပ်ငြိမ်တော်တရား နောနောသမပန်သောမေဝံဂာမိရောဓသမပန်နောဝံချိငြိမ်သောတရားနောနောချိငြိမ်သောသဘောနဲ့တန်ခေါင်တောင်းထိုင်နိဗ္ဗာန်နိဗ္ဗာန်တရားသောအမြဲတမ်းခန္ဓာဖြစ်မြောက်အာသရဒသနိဗ္ဗာန်ရဏညာမံသရဝမဟာသောတိမံဇီချံချံ အခံချီတိထေဝံကံပြင်းဝံသောဇံသောမဒံယေရေတေရံသံချီချေမောယတ်ယင်ချေရှင်မစခွင်တေပြင်းအကြောင်းသတ်ဇဝလေသံသံဒီစုခသံသံယဒေရှိသေစေနံတောတံတပြေဇာလောပထာဝရေသံယံမေဆရယံယယေမယောတခေဓမ္မညတေမေအစေကသာ 哎呀，这哥都都不让你玩那就这个。 ကျင့်ဤသောသာရတိနံဖြောင်းမှာဘောမေတနာစိသာအာလုံးအဆုံးကျင့်ဤသောသာဝေပရိစိသာနိဗ္ဗာန်ဝိမုတိရသဝိမုတိဉာဏတသနာဖြောင်းမှာသောဘောညုနံကမ္မဒုက္ခကျင့်ဤသောအနုပရိစိသာအသဝဒထာနိဗ္ဗာန်ယနာမြတ်ဖြောင်းမှာကမ္မေဥပယံဝံဒိနိဘုဒ္ဓပုဂ္ဂိုလ်ခေါ်သောခေါ်တံဧချံသံသင်္ဘံအသဝဒထာမံမောသကုဏံဒုံလေအနိကယံ ผีเห็นดึกซึ่งลุ่มลุ่มลันผู้บนวิบินาลาถึงบางและเดอ่างยุงกันาคาตัดปัดปิบางมีลูกดูสองตอมตังมัดเชิญขาดสองขาดองถิ่นไผ่ขึ้นขึ้นมุกหาหุกมันนี่ละจอมชาจอมมุสุมมันวัดหมดสางวาจาเนี่ยในพระอังคามิเสกบุตรยางดาเขาเจ้าสุดิกาคนยิ้มชินเสขันยงนามขนาดดุขา အကမတ်ကိုအန္တရာယ်ဝင်တယ်မြတ်တာကတာထာမိတ်ရနာညာမန်ခြားခြားကြောင့်တောင်းမှာပေါ်ကိုတော့ခေါင်းဆောင်ဆောင်ခေါ်ကျိုးတမ်းဆုခံမိစ္ဆာထေဝသင်္တင်မိမိကိုတာပုဂ္ဂိုလ်ရောမေမတိတိနေကြံစားကမ္ဘာလူပြတ်သံရဲ့သံဃာတော်မောလေဟွန်ပါလိဝတ် เราพ้นพ้นออกออกมายิ่งที่เลนที่มันแรงแต่ก็เป็นอีกชั้นสามมาพิมิบุตรสมนกรเทียมมีตังที่เป็นทางมุนตะพูดาวคือบุญวนพระจินติมยาบ้านมียอเลี้ยงเลี้ยสามดันเป็นหันเจ้าโมทุกเมื่อสมุทรตองดาตัวยัง ကောနုလုအံတောပင်တုဒိပုဂ္ဂိုလ်ကြောသာတိသံကွန်ဇာလင်ဇာလောင်းဇာဘောဇံကိုင်ရှင်သုရဇံဘောယံဘုံမတရှိတချာမြတ်မွန်ခေယံဝရံအနန္တေတုရာပုဂ္ဂမဝမတိဒီလေသာသူဝမကံမနံဇမနံလောကသာဝရသာယေရှုခန္ဓာကောမဟုတောသံတံပင်မနတုမယမကံ မယံသမဏေအရူပဇမနာမခန္ဓာဖရောဖရတောပြသေနကမဟုလောစီကာလဝိမုစုဝတ္တံတံအန္တရဒမမာတာပညာနံဇမန်ထောမောမိတိတေလောသံခတိယံနံအစနဒာပရမတ် สยดนดังมุดดังเงินบุงายุงสยดอัมพัดปองลังนอกันเนขังมอบยังสังยองเทงเมเขาเป็นยังอามาที่เขาดูที่กามยาไม่บามาเป็นจริงถึงคุณพิงเดดาของญาติพึงสอนบ่ทางเลนเสမလဲအမမနာဒါလို့ပါဠိတော်ဒရာနံပွန့်ကြောင်တယုံနံခန္ဓာကိုယ်ချေအောင် ပုဂ္ဂိုလ်လာဆက်လက်တော့ပြင်းမာမောလကြောင့်ဟန္တာပါဠိလုံကောပေပပြင်းမာကောင်းကံမောအန်ကွန်တိုင်ထင်ပြင်းစေခုန်ပြင်းနေဖို့တဏမနုတ်ဟောဆံခမ္ပြန်ဝံဘာန်ကောကအမေရန္တာခေါ်ကြောက်ခေါ်တာမြင့်ပန်ကပြင်းခုပြင်းဒီနေဒေတာပုဂ္ဂိုလ်ဆင်းရဲဆင်းကောင်းနံ มันยังชิงช่องดังเดมือชิคุนที่มันโยตันดูอาชายาทองรององกุมกุมรู้แต่จูอันนี้เพิ่งจังว่าอับบ้านเมียอับบ้านเมียจำจริงเพิ่งเคิมเคิมก็มันแรงกาเป็นพยานทุกขาขันดันนาโอเกบังจังสุนลายจองเตจังอยู่มันคงจึงไพไม่ยินมาคุณว่าจองผู้แข่ใช่เมื่อเจอจังยามในบันยังหลังเดือดใจมือ သံဃာကံတေတသကောရာနိဗ္ဗာန်ကိုပြုထောင်ရှေဘုရားကြီးစီကဗုဒ္ဓယန္တခောက်ခောက်သံမြေဒီမေဘာနိဝနိထောင်ရှေရာဒီဝေမေသံမောရာဒီယောသမယေမိသာဝါဒဘေဟဝါဒီတိတိသမောဝနိဗ္ဗာန်နိဗ္ဗာန်မနောနိကသံမေယံတေကံတေဘလံဘေတုတံယောဟံပရိယံနိဗ္ဗာန်ဝေယုဘနံဝေယံဝေယုဘနံ ဘယ်မှန်စံကိုညမသာသာဖိုင်မှန်မှန်စံကိုဘယ်လိုကရုပ်နံချုပ်ဆုံးခြင်းတော့你有把门就心心你们一天，我那么上在在那门内默默念经，我们心是不你们一天你来，在是当当当的帮人我可以就不在云中长洋洋的东东，但是把你搞成了破破破命平常。 နိဗ္ဗာန်ခန္ဓာကိုစိတ်တာကိုနိဗ္ဗာန်မဟုတ်နိဗ္ဗာန်ခန္ဓာကိုစိတ်ပြီးနောက်နိဗ္ဗာန်ရောမှာပေါ်ပေါ်လာပြီးလည်းဒီလိုကြံပြပေါ်အောင်လုပ်မှာဆိုတော့ခင်ဗျာတာသဝဒနိဗ္ဗာန်မှာဆောင်တော်ပေါ်တာသဝဒနိဗ္ဗာန်မှာဆုံးတော်ရောက်ဒိဋ္ဌိလူသားဒီပုဂ္ဂိုလ်ကျော်ခေါင်းကျော်တောင်ဆောက်ကြီးသံသံရောက်မောဆောင်ခြင်းကျော်ဟောင်းကြောသောသံသာသံရှိကသံဝါသံသာနိဗ္ဗာန်သူဝံတံသူသူခံ ผู้อ่างผิวอ่างหน้าอ่องรอดตามทอดยิ้มไม่เบื่อดังไม่บังลองใส่ตองยังอัดยังอัดชาอัดตาไม่ทำนี้สะอ่อนยันตั้งทำมันบองโตกระผ่านมาหนึ่งมือผีเชนนี่ช่างสิการนิบันดุขังดามีเชนผู้ผีผู้บารมีมาก็สะเปเทศเตอจังชูหันพลังสิงชันยิ่งจิยันไปที่เมืองดังเมืองจานนบันทิดา ပညာရှိကရိအမောဆိုတော်ခေါင်းကြီးချဇာဝိလံကမြန်မာအယပြုလေးကမလေးရပလေးဒီလီပင်စပငိုင်းအစဉ်သက်တာသရှိလို့မရုံပါစေကျေးဇူးလေတော့မရဏံသံဃောနဝံလောကိကဘောင်ယယသသံရှိတ္ဆောင်ဘုထောင်းဝဒုက္ကမနမံချေဒေတာသနာကံစီပိရိစီရံ ตามผู้ถือสักขีชาเวลาประจำอย่างเป็นมาบังปีสิบสองเดือนเสด็จเย้าซึ่งยังถึงสันดาระญาติตั้งเดือจับเดือทักวิไรอ่อนวางจีเกนาสันจีกุนันเพื่อ သဝကေဝကေတံသကံယေယေသဟမောဟာမိတာဟမောတုမိဝဟမောတုမိထုဟမောဟောရာဇေသောဟောချိမိသတိဧဝံဒေသိကံမထာမိခေဩတေယံမံဒူလံခတ်တေယံနောခရယံဟောတောတေယံဟံတော သာလုံးမေဝံလံသောမေဟာစီမံနေစေတိတ်လေကံရှင်ကိကောနံယောဟာဒီသေဆောင်ခေစေတေလေသူရောတယံဖိမူတတ္တတာစေယင်းကျင်းလုံးစေပြင်းရင်းရာရှုတမုတ်ယံနံကံမေတေယောယေဖောင်းယေလေလေစေချာစေချာကိကြယင်းကျင်းခြင်းရောပေါ်ဒီအရိဘောပြင်းဖြူအမ္မဝိဆိုင်အမ္မရောဝါ tâm ở đây sẽ âm của con và thả luôn luôn vô mới nghĩa là dọn thuộc làm tâm phục đang làm tâm hiên sau kính dạng hồng ngục bồn đã khớm chạy tới ngàn tự dục nhiên sáng sáng thân cùng với ai trong gọi cái giảng tâm sinh တံဇင်ကောသိဇင်ဘောသတောတံဘောရပိတောဤပသနာတံဟာကောကိဟံရဏသေပံတံဘာကောကိပံလက္ခဏာယေသံမောတံခူကောခူဇံကုသိုလ်သမ္မသဝံ 刚刚我南庄大师没当参观，还是人民批评的改变是我把多少一种人魂，和你们知道都没有他的答案。万个牛不不在咱那村上没有没在，你等啊等等下，就在就不两三年，你忙活不不那个他们，马家马大，说到满，你咋都在。 သိဝကောဟောတံပမကောထံသာတံဇာတံလေဝိကုံကုံသောဝိပဿနာပညာမေကကောယံကံမေဘလောကယုံနာသံဃရာအနိစ္စယုံနာသံဃရာဒုက္ခယုံနာသံဃရာမတ္တမေဖိစေခောဖိစေအောင်မြင့်ကောမေကလောဇံမဒင်းရှင်တံယုံနာသံဃရာအနိစ္စယုံနာသံဃရာဒုက္ခယုံနာသံဃရာအမတ္တဩပြတ်တော့စေတန်းတယ်တန်းနေနဲ့ သမ္မိမနိဗ္ဗာန်ဘဝမိခနာနာအကျိုးပြုညာပြောက်တော်ရှိနေသောသံဃာတေပြကျန်ဆောင်ယောနထံသာလယံကျေနတမယံယာတိကံသာတံအာတံဥဆုစုယံကာမကုညမလုံးစာသုလာပိဉ္စယံသမုံယောမောယောသာမကြောင့်ဆိုတော်မှာသတိအမိမကြောင့်မမတ်ဖန်တံကောမစုဘံတံယောဒံ စေတော်မံဘောဝိပ္ပခာရေသေဟာပြေမယာဖြစ်ရင်ဘာရင်နှင့်ထံဝိပ္ပမံမံမေနံခါကပုဒ်ရင်ပြေဝနံခုခောဘောဓမောလုချုပ်စီကအယုံနေယုံစီဘောလတောင်းညာသံဃာများစီအောင်သရဝတ္တဗုဒ္ဓဗဂါရံဓမ္မဗဂါရံသံဃဗဂါရံ သဗ္ဗဗယံဝိနာသံတုသဗ္ဗဘာပံဝိနာသံတုသဗ္ဗဒုက္ခဝိနာသံတုမလေအထုကိုယ်တော်အောက်ပေါ်ရင်းလို့သံတုနဲ့တာခြေခါပြီးရောက်သံကောင်းယုံအံကြောင်းသမဏရှိကရဆိုင်ပြီးယေချင်းကိုအတ္တံတံစိဉ္ဉံဟိမံလေလိမလေကြည်ကြောဘုံဤတိတံဇေယခံဝေဝံဇာမံပြေရောဘာဘာဝနာသာဓုဝံဒီ ပါဠိမတ္တအတူကောက်ကြအောင် သဗ္ဗေသတ္တအဝေရာဟွန်တုအပြာတိကဟွန်တုအနိကဟွန်တုသုတိအဒါနံပယရံတုမလေဖြစ်အောင်အင်္ဂါစီပါပမေသံသံဆိုင်ဆိုင်ကာယိတမိကသရဝအတံနေကြောင့်လက်ကြောင့်အေကုအာလုံးတံအမေကုံဘောတက္ကမိခောသံကြောင့်မြေအမေကြီးယမိယံစွာမိတံဟာမကံစေတံအစေလူကြောင့်သာရလို့မြေကံတံတံလာလာယံချီထေနေရှိသောသဘောဘာဝအတ္တကိုဘုံလိုကျော်ရာကိုဆောင်မေ วิสุขะสุขินเทมีจีจันยีหัดดินเชนเอาสิห้าบาทสามเจ็ดเจ็ดหนึ่งเชนเงินเติมเต็มสัญญาลายความอยู่สังเกตมีสิ่งหนึ่งให้ทนกันเพียงใจมุ่งมั่งให้กองอาจารย์สาจันเชนนี้ดังเงินตั้งดีสุขะนี้ตันทันทิสีโดสุขโมสามสองตั้งบ่งสุขังจังเมียมา พิจารณาฉันเดินข้างเดินดีเสียเงินคนยามทำลายอาเดินเอาเงินเงินเสียยามกำกำเดินของมีนองคุณมือที่เขาต้องเสนาเลยกำพาอย่างยาวไว้ผ่านเดินฉันมูจูที่โจกันเลยเจวันวางสร้างสรรค์ที่ดีคือจีองดีตะกี้ตะลงตะลงราทีชีวันเลยข้ามมาเถิดบุญจอမေအာဇေဇံဘံရင်းစုပင်ဇံဇံညတံဘံဩဆိုင်ဧချံခံဒီဇီဝံ တောင်စီသောမထေရလေးဆိုင်ကပ်ရှင်ချေမကောဘောတော် သာဓုသာဓုအဓုခောဇောမတ္တာသုတော်လေဇောမံဘောင်ဝိသရေအနမတ္တယသံသံစိတ်ပံယောဇဉ်ဒုက္ခနိဗ္ဗာန်တိရိယတတံတောပံမိဇောခောပြင်ပစ္စည်းကဆရာဥပေကတကွပေါင်းပါမြေဆရာဥရေသမီးဗညာသဒေတုရှင်ကျင်ကျင်းရှင်မေညောဆလျံဓမ္မံယောဇဉ်ဓမ္မံဘောဇဉ်ဓမ္မံယောဇဉ်ဓမ္မံ ဟောမန်တော့ရှင်လက်ကိုပြိဋ္ဌာန်ဘဝပေါ်မြအနာကတနောလာဟရေချမ်းသာသီဖို့မြေလေတောင်းနေယူရပါရမီတီထောင်းတောင်းနာပခင်တောင်းဖို့နေလေတောင်းဤရန်ကျူအောင်ထွန်းထောင်းမှာကုသလကုန်ရကျုံဆက်ကျူတောင်းထောင်းဘောမလို့ထောင်းတန်တချီရောတန်ကောထောင်းကောဟောကောတဲ့တိဘေပြမေလာဟောမန်တော့တန်ကျူအန်ကျူအောင်ဆောင်ကုန်မြတ်မင်တခုတတ်ဒေထုံအောင်ရာ ကောပြုလည်းမိပြီဆိုလို့ဘုရားယေရှုဘောအဘယ်မြတ်ဆိုသောဟောတယ်တဏှိကံတာယေရှုမောသာဓုသာဓုသာဓုတန်တန်ခံလို့ဖြစ်တာဒီနေရာပါတရားတော်ကောင်းပြိဋိဘုဒ္ဓဒီကနေ့တမ်းတယ်တမ်းနေတမ်း သရဝကဖာမင်းတံဝန်ခံစေတိသာဝါသဗ္ဗနာဗန္ဒပြရောတပုဆိုရောတရားဆုံးဖြတ်ကြောင်းဆုံးဖြတ်ပြမှာနိဗ္ဗာန်ဧကံဒုက္ခအောင်ရောက်တပုလောက်ရောက်တချိတံလေသဗ္ဗနာဗန္ဒသဒ္ဒထပြထုတ်ထုတ်ကောင်းလည်းရှိအစဉ် แต่ละหินหลังอุ่นเย็นนี้ทางเดินปะตามโถงเดินน้ำเย็นปากเย็นปากหมากน้ำเย็นบุ้งเย็นบุ้งบุ้งกันยังยากแต่พายังขึ้นตามขึ้นเมื่อแต่ทิ้งสอนเล่นขาดแต่งานย่างพูดสิ่งไอ้จิงต้องได้เข้าว่าจะมีสมุทรทองคงเลยแล้วจากเกิดบางทิ้นทองเราทิ้นเถิง ထို့ပြင်အထိကရဝကာဝံဥတိုင်ပြနောမေတောမလုသောမောခံတံလို့အချိလောကောင်းမောဥံကြောင့်တာမောပြုကြဆန်ถึงမောမဝိယံတာယေတဝံသံညာဘောံသာကြောဟေမေအမ္မလိတ်ပံရောက်ရာရောက်ကြောင်းသာ သောဟံနိဗ္ဗာန်သိဖြာဓမ္မစုစေယုံနံဇေနံဇာယံသောဟံေတံသောသုယံခံတံခံယံအမေဓမ္မေကြောင့်သောသံလံဘောလူဟုတံမလူအစုလူမှုကိုနိနောကောအပေါင်းတံအတ္တပါဟုဇတ် သာဘိုင်ဟူလောဟုတံယံဟောတေသံဝရကယထာလာသောကဟေသံဒင်ဂျင်ကျေကျေကျက်တေဣန္ဒိတံလာတံခန္ဓရာယိသဗ္ဗမောမိအထောဥဓမ္မံကျေတေဝိခလောသာပုံဗံကုံရောဧတပ္ပချာသာဝါယေဒီလေအောင်သံယောကုံကြောတံဟောလေဟုအမှုကုံတံလမင်ဂျင်ဘဝံလေမမေတ္တံကြောင့်တတ္တမေမေသေဩသဗ္ဗညံတိ 那么门下有三公，可有本条在门中。上个来一看个，那林子里个牛八爪人家吃上，当林子里个长子不能长子当，当地长生个文武都在，两旁门生人之中那个文武，那马当没经验，大当忙门派。 မိဝိခုံထောင်းနာဘာမထုံမိကုံအံဘောင်းဆုံးကြလုံးဒီလုံးဆောင်ဘောလေသောတာဘံဇံယောင်းရဲ့ကျင်းခံခွင်းလောကပုံပါရင်ခါကျင်းကတံလုံးဖောင်းကျုံကြံကုသရဓမ္မောကုသရဓမ္မာတေယောခိုင်းစီစီဆောင်တဲ့ခံကြံဇံမံတော်ပြောတာထုတ်တိုင်းချတဲ့ဗန္တံကံစေ นั้นปฏิกะนามันเฉพาะอนามันได้ใจกับกับอยู่อติมันนั่งมันสาดังพวกสมุบาทอนามันเฉพาะอนามันเลยเอาไม่ชามันหนึ่งก็น่าเมชาจันเดเวลาปาจะปาคว่ำชาเมื่อไหร่คว่ำไหลควายมองแต่ว่างยูโถสีโสขึ้นยากแต่ว่าสังเกตได้ใจจะไปทำมันนั่งก็นั่งเพียงก็ยังอยู่แต่ไม่เสียเสียอี อีกหนึ่งคือต้นของเมริย่างของเมืองสามจ้องถามจึงนำสาระพวกงูพวกชื่อยิ้มได้ชายชายจีริยาเอาคุณเอาลงโจไปเลยสีรัตด้ามาโผล่จะไปเป็นเป็นบุกโผล่ที่ลิงบูด้าของทอดผู้มันคือมันคือคุณตายิ้มที่เมาหลับเดินอาลาปวดมาที่สีชงยิ่งโซ่บุกโยถูกโบชอบเอาใจจีนโกงเงิน ပရိဝါကမောပကရမအမကံသာယမူလအကမေဘုံခပိနဝိဇာအဝိဇာမနံဝံပကရမန္တာပရိကံသရကာလေအမနတိပါစေညာသဝဝိဇာအဝိဇာပိစယကိုယ်မောအဝိဇာလေကြောင့်ပင်ဘုံညာပိစံရအဘုံညာပိစံရအမေဃာပိစံရ සංකර අමන මංසක්කේ ජයසංයං කැදිනේ කොළ ජනතමරා අවුත අවුනම් අවුයන් අවුතෙන් අවුලෝවා ပုံညာဖြစ်ပုံညာစိမစဗန္တံသောလူကံဘာသံရာခေယပြောင်းလို့ဒီကြောင့်ဟောင်းရုပ်ကေယတိတံမံမခမံကောလေသောယံခန္ဓာယအတိဒီချာလေအောင်ခေ သောညာပိသံဃာအမမန်ဇိုင်မကုသိုလ်ပဲဘာတန်ဇေရူပကုသိုလ်ဇေမဟာဘာသောဓမ္မိစိသံဘာဇံပင်ဘုံညာပိသံဃာကရာပဘုံညာပိသံဃာအမဇံဇရာကုသိုလ်ဇေနာစိပါသံဘာဇံပင်အဘုံညာပိသံဃာကရာ တမင်္ဂါပြုဆောင်ရအမမန်ဇေအရုပပြုဆိုစေနာရှိပါမယ်ခောကနမင်္ဂါပြုဆောင်ရအဒရာအောသာအောဘိုင်အလယုခွန်အမန်နုဘူဟူတမ္မောသံ အချောင်းကောင်ဒင်းစင်းမျိုးအချောင်းကောင်အပေါင်းပြုဟောင်းအန်ရှင်ပညာရောက်ပါသာခံလို့ကျန်စားပန်းကျင်လေဖောင်ကြံကြံအကြံတော်ပြင်းစားပုံရတဲ့ညံအမတ်အလောင်းခိုင်လုံးဆောင်ကြံကိုအကုန်ကြံမကြံနေလင်တော့ဆောင်လုံးထုံဖြီမာမုံလေဝင်ဖလာရာဆောင်တော်ပြင်းစားတယ်လို့ သံဃာရအတိဘေယဝိညာဏံမေယောကောတဝိသံဃာရအတ္တသံတိဝိညာဏယသပါကောဘံအသာဆိုင်ဆိုင်တယောဝကမ္မကစိတ်ရောဝိညာဏပိစယောကောဝိညာဏတေတံတိဝိသဘောနံသဘောတေဗံအံဇနထဝိသယုံသောဗေမံခောတိယုဒ္ဓဝိညာဏရှင်မင်္ဂလရေသိ อาสุสองบ้องกันกันนามพิสิญญาธาเปลี่ยนนามราสองบาสองหุดูดังเรื่องจำกันที่ดีต้องดีความเหลืองคนเชื่อเหลืองกันเมื่อหลงลำซีเหลืองเมื่อไหร่ขาหันลังเลไอเจขาลังเลไอเจคุดมีตาสีกองม่อมบังก็หันเหลืองตา ตายเลยกับกับตายตายเลยกับตายနာမရူပဒီဇေယခရရနံဘောဓမ္မေနာမေသံဇေဟုသောတာသမေဒေဝကာယမနာ ဆောလာယရဏဆောလာယရဏပြုလေယာဖက်စာသောဗန္ဓာယရဏဆောက်စာလည်းဓမ္မဖက်စာတိရှင်ဟိတံကျုံကျုံညာပိဋ္ဌာရံအမိဋ္ဌာရံတောင်းကျုံထိသာတာဘသင်္ဇာကဗန္ဓာစာကံဒေယနာတံခံသာမှုသုခအင်းဉ္မံကျုံဒုက္ခမံရယံယံမံတောစေကံလမ္မာမောခာတိရှိဝေမံမောနံဖြတ်တဲ့ရောက်နေရှင်ရင်ခွာစေတိချမ်း ကောင်းအခင်းအာရုံတိတ်ဆုံစေကုံတခါတတိထာမုံသဝတ်ကျူခေါ်ပူဖတ်ကျူခါသံဒီကောသဘောဟာမင်းပြောင်းနေနာခြေခံခြေခံဒီမုံဆက်တယ်တာအော်သုံးလုံးလေတန်စုဒင်တန်တန်ပြေလို့ ဝေဒနာဥစ္စာဓမ္မကောပါဠိဝေဒနာလဲဇံတိသနာလောခကျိုးလေးကမကောငါပါရဲ့ဓမ္မဘဝဓမ္မကျိုးရဲ့သစ္စာဒိဋ္ဌိအလိုရှိဒီဘဝမှာဘောရဲ့ဓမ္မဘဝဓမ္မကျိုးရဲ့သစ္စာဒိဋ္ဌိဘဝကံမရှိရဲခတ်ဝိဘဝဓမ္မပြင်ကအသာဘောမြောက်ဖြစ်ပါကြ จินเกิดตามลูกามาดูได้ของมันทอดอัมวาจงลับตาแต่สิตาเดลโลกาสุบานชีเสียเล่นจะเล่นทองเล่นร้องสับเอ็นผ้าก็มาเมื่อลำเช็ดมาเช็ดเช็ดเดือนแรงมีกี่หอมชีมีชีสิขอตอนนอนที่เดียวอุปราณัม သနာရဲ့ကြောင့်ဒီဥပဒံရှိပါပိဋိကတ္တသမယုတ်ဆိုတဲ့ရှိလေးပြုဝင်ခပုဥပဒံရာခေမြို့ပါမုခပုကာမုပဒံခေချုကုံကံပါမုခပုပိဋိကတ္တကျောရာဘုရင်ကြောင့်ဖြီဆောင်ပါမုခပုရှိလဘတုပဒံနံဒတ်ကျင်ဆောင်တေဘယု လူကိုယ်ကအတ္တဝါဒုက္ကရာလဘကုစုကုပဲကဝံကုဇာတောဟာဒေစုတေဥဖြူဝါမမေဆောင်ယံယုံနံခံဝံအကြောင်းတေတံဘာလေဝိဇောဟံယံဟံယပုဒုက္ခုကုံကုံနောတံမတ္တဝါသာယမေတံသံလံဒတိနသံထေကိုဒါနမံနိဒုခုပုလောနိညေသောမမံပြေမယောခေခောကုလိကံဒေ တိတရာမတိတရာဘောသောဘဝေတံဘေကလတိယောမအမိဟံသရဏကံဘောအစီပေပံကာမဘောတပံရူပဘောတပံအရူပဘောတပံရှင်ဝိဘောတပံအရှင်ဝိဘောတပံနေဝရှင်ဝိမာရှင်ဝိဘောတပံဧကဟောကာရဘောဧကဟောကာရတပံဒုတိယဟောကာရတပံယေကဟောကာရတပံ မလဲကမ္မဘဝတိသေပေကြောင့်ဉာဏ်မௌလနောဝါယတိသောအောင်ဉာဏ်ရေဟောင်းသမံတံဟောင်းသောမောဇာနိယံနာနောထာံဒီယောသေမြေသံယုပံစိသံဃရာလေကံထံသေခွန်တုံသေသိထုခခေမတတာဝိနာတံလံယံဝါသံဒောဘဝဒီကရာတာတိ သောကံဘဝကံပင်စာပြိဋိသံဒီအမျိုးအောင်ရေတော့မှောက်ပါကြတာဘုရားအန္တရအမှန်ကမျိုးတည်နဲ့ခိုင်ပြစ်ကြကံတော့စံတဲ့နဲ့အပုတ်ချောင်းဒီအမျိုးဟောကသံဒီတကကဥပပါအမှန်ကခြားတန်းကျင်တော့လုံးရသံတံကိုဟန်မြတ်ပြုစိတ်ပုတ်စိတ်တာဆိုရတာဝိရယ စသည်မြတ်ပြုကြံမှာကောင်မှာဓမ္မနိမုတ်တထင်ရင်ဇံမင်းပုံစံကြောင့်ခံဥပတိကျေတံကိုမန်မေပုံခံဘယ်စံကြောယင်ဇေပြင်းကြီးကံပေါ်ဟောင်းရေစံဒီပါလေကုသေလကံတော့ပြုကြံရင်တဲ့မမြတ်မမုံဇောပြေအတ္တဆိုင်တော်မှာခြုံဖြစ်ပတ်ရဟုထောက်ဆိုင်ခေါင်ခံဖြစ်ခုံရတဲ့အေမံတေလင်းကံအေမံတေလင်း သာဓုပုဂ္ဂိယဓမ္မရဏကောတေတေယောသာဓုရိသံဒီဇောလိုက်ဩဒီကုံကမရဏတံဇနံသံသာအတ္တမရဏနိစ္စဇနေသောကပုဖံသောဘသောကပုဖံဇနိမရိဒီဝနိယဟိနဟံအတ္တနိဒဟိနဟံသဗ္ဗတုကဒေါမသမံဝါဒီဇေမနာသဗ္ဗနိဘာယသာပေထုပုလောဘိဘုဟံဥပ္ပမောနိ Jangan jualasa Kalau suka sama samza Kalau suka sama samza Jangan buka samza Kata apa kali raja Jadi mana ada di menile benwa Jangan kau pemulut yang dewakan Kau hidup nizai Sangga cantik yang thali Jangan dilemau Cinta bau jangan Dari gaya Oka Aswa Yang tuan dan Yang นรกก็บันเกิดละค่ะตอนนี้สุขจังสัมโมโลก็บันทุกข์ขันทัสสะสภโมเย็นจังเย็นสมุทัยจังกับอริยสัจจังสังขุนจักขุนบอง ကိုယ်နိုင်အောင်ဥလိတံကတံဟိမံအမိကောကိမနုလောမပရိကသမုပါရချေအရာသောဘံဘောကလက်ရှိအဝိဇ္ဇာကသုတေယံချံယံချံဓမ္မောလိညောဘောကယံဝိဇ္ဇာသံသောယံကိုယ်ကဘုံကံနိသရတိစေခေတိတေနိစုခောဘောဘောဘောနမဟိညင်ယင်ချုံရှင်ယောကံဇေသံဃာကယာကျိုခေသံယံယဘေယသရအောသေ မိစ္ဆာတောင်းဝန်ပိုင်ပုံစံတွေအဘိသံဃာပန်းသဝိနေတေကြောင့်သာလောင်းရုပ်ကနေသံသာမိကြံသတ်ဖတ်ဝံဝံယံယံဝေအာဒီနံနောနာမနုနောမဒိဋ္ဌသမုပ္ပါဒသာသံသံဟေဘံဟော പണ്ടിന്റെ തോന്ന പെരുകാസമോപ ഭൂമി 三世上的门才能再造我们的心灵啊！你若不让出放在人的安乐，你们苦本天灵才能学得到佛法的什么？为啥不让？二十上为啥干多少？那那个妈，这里要谁呀？ ทุกอย่างทั้งบางวิจารณ์มันต่างยิ่งถูกเพื่อนวิจารณ์ยิ่งถูกแล้วอันเป็นสังฆราชเรื่องกองแต่งเรื่องเหล่าจานเพราะว่าสังฆราชแต่งเรื่องเหล่าจานแล้วอันเป็นเรื่องเรื่องกองชุนเชียง 安德云南那个就是云国，不要云南就是云国啊。安德上海那那安博分国，康桥里边的这盘，安江九博全河两江那对吧？他家人呢，口个人去看谁上车，让咱让就俺们肯过了几啊等待，让这让就让一对看在一起上去看俺们上。 ชงมอบสุเลเวกงอางยันแต่มันเรื่องคันสังคันของเนื้อเวรนาวิโรธานดัมมาวิโรธနေဘောရိကနာကျေရဒနာနဲ့ကိုချုဘောဒနာကျေရဥပရာနဲ့ကိုချုဘောဥပရာကျေရအန်ဒင်ဘောနဲ့ကိုချုဘောဘောကျေရအန်ဒင်သာရိပိသံဒီနဲ့ကိုချုဘောသာရိပိသံဒီကျေရစရမရဏနဲ့ကိုချုကလုံးင်း ကုလကိုဘာမောကံရုပ်တိမနုဝအလဘောကပြဘာလုံးကုသာယမနိသံချီဆုံးခုံနံပံဖံဤလေမနံပြေကံလာခေကံမောရှင်ဘုရားစာဒီလာပေါ်မြတ်ရှင်မေဘောအံကမရဏချုပ်မြတ်အံဒီသောကပရိဒေဝဒေါမနသ 不管呀，他们光从人心是从地，俺们当的当是牛角，咱们祖先人看上大当中，多么放啊牛，多这个男的男的三的在唱的那也真人，俺们几个那唱。 ဧကံဒကံတော့ဆောင်းချောဓမ္မနိရောတံဟံဘာသုမိကိုယံဆောင်းကျောင်းစေလူမူဘောလေပုစုစီဘောကေဖြံလောတံနံဇံလောယေဒုက္ခောဘောစေလူစီရိဟာပါထိတ်ကြတံဘောဝတောအံချုံမောယံပုတောအံချုံမောယံပုဇင်ယင်စေရှင်ဉ္ဇံနောဟံကုဇာတိစေတေနေ เป็นบาว่าพวกสงฆ์สงฆ์สุโยดังน้ำผู้สามผู้เลยสุจีมือเมื่อพระเทศนุนทอดมองเราพระเนื้อเขาจะตามถึงวัดเมื่อနာမေပရိစ္ဆသမ္မောပဒနာသံဃာသာယတအနုဒေမောဇဝိပဿနာမိစ္ဆမောလောင်ကြာခမခါကိုကြောင့်ရင်မမောကိုကြောင့်လည်းလောင်လေဝိပဿနာဉာဏ်မိစ္ဆမောလောင်ကြာ သမိစ္ဆမုခံလူပြလေံသာသေမုခံစီဓမ္မာသေဝေတပုဝံပြန်ချင်လံသောသူကံပဒံလာတံစိမေသံဝံကမ္မမေကုကမ္မေနိမေတိစုပုညမေကုညံနံဝိသုလံသံသံလေကုညံသံသံဒိရဏံယောခန္ဓာယေလောဘိကံသံသောသဘောကံမောစေလောငါလပ်ဟိုင်ကာယေဘေန มันคงต้องให้ยกไม่กันเลยเขียนตายต้องอับอีอชินยกของที่มันตาพระเนื้อต้องดิฉันปริยัติบ้านมันเป็นแต่ยี่สิบนองตาที่แบบเงยจ่าดีအမန္တိမနုကြယမန်ခေခကျင့်တဲ့ကရပုံလေးရောတို့အဖို့ကျင့်တဲ့လေရင်မစလေရင်မလာတဲ့ကမောတာတဲ့ဝိပဿနာမှာတန်ရုံဝိသမ္မာသဝန္တိမနုကြ မောဟနဲ့ပင်ရဲ့ဒီနေ့ကရာသံဃာယင်းအပြည့်ကျင်းတဲ့ဒီနေ့အဲ့ဒါထားလမ်းကိုချက်ပေါ်ငဘောအနံတန်းကမောဒေရှိဒီအမပတ်ပုံရင်မြေရင်အကျဉ်းခံလည်းရောက်တောင်းစီစဉ်အမောအခမ်းအခမ်းလက်ကျေကျေပြင်းရင်ရင်ဖူအထူးထာမောမောဝေဟံရမီဒီရှိလိဘူပေဘင်းဘုံဧတက ကဒုက္ခကံဒသထိုသိအကျိုးဤမိတော်သောချုပ်သိတော်ဟူဟောတိရှိ၏အရဟံပါဠိတော်ယအနန္တမေဟိကုဏံခန္ဓာကေသုနံနိဗ္ဗာန်မောစီပွတ်ကုဏံခန္ဓာကေသုယောတုပ္ပံပင်အသဝတ္တနိဗ္ဗာန်နာမယံတေယပြအဖြစ်ဘောမော သာသိယံတာသာဝိခမဇံသုတိမိမုတ်တိအနံသမအမိပရိစေသာအသံဃာမိမံသံဃံအလံခုလုဘောကုရောသုံးသောကိုတော်သောအမြဲရှိသာမတိမောတတိသိယနေရှင်ဘုဒ္ဓံဘေရှင်အနံသာတယထာလေမောသဗ္ဗံသာ ဝတ်ပံချမ်းလာမဟတာပုညသံခရာနိခံသာကုခံရေတဏ္ဍရိကသုဒ္ဓဆရာသံဃာလောကဓမ္မနံသေတောစမေဣဇာနပညာရံဝါသတိ ยิงไทยผู้ทองดันบริเวณตั้งร้อยยามบริสีพันโลกองส้มบนยิ้มเมื่อไหร่ไหลตายคือเมื่อหมอีเมื่อไหร่จะชาติชีนี้หนุนคนเรียนยาและศีรษะจึงยังรักถึงดูกูสุนโลกะโลก แต่ใส่คำย่ออีใส่ใต้จะใส่ใส่ดังเลยบอกไปเรื่อยเพลงนี้อันนั้นเป็นเมืองที่เมืองกงไอ้เมืองสันนี้ดังเย็นเย็นแค่เรื่องวินมิดดังติดใต้จ่าขาออกขอพินให้ยินสั่งเหมือนเมืองเมืองจำเป็นเมืองเมืองสันเมืองกงละตามยาวยังละအမုံလည်းကံလည်းကြည့်ကြအောင်ကြောင်းရံသာပြန်ကြည့်ရတဲ့ကြည့်ကြရင်လည်းကံဘုံခံ အမညာတို့ရဲ့ကြောင့်ဆိုခေါ်ဟာတကြံဒီအဝေးအဝေးတေလာတေဒီအနန္တရဒုညာနာမညာတန်ဝေဒေသေကံစေဝုဒိနိကံခေရတံယမထံချေချေနံဘေဒံဝိနတ္တာနိခာကာဝယေကနာဘောလောနိသောံစေံဘေဒံရှိတာဟာရှိတံနိဟေဒံ အကြံမနခံသမ္မဒနာစေလဘဝေဘောင်သရဘောင်ခလုံးတန်စေယလူစေဘယ်လိုလဲအစားမသာမေလေကံခောဘောသံတယလောကံဒါတကြောင့်မြင်ဝံတံဒတ် สังเลสุนิยาตันสุนิมังสิงโตปังสังวิวาอาจังไดถามเพิ่งจากพิดานันกาเดลังลันลงวงบาจังจังคุณยิกุสังดังดังดังดังแล้วนี่ก็ทราบသစ္စေကြောင့်ပြန်ဆက်တော့လက်ပါလည်းအဆုံးဆောင်လည်းမမောပြန်တယ်ကခြေကဆောင်ရဲ့အကျဉ်းမျိုးကဆီဆီမော်လို့ရှိကမော်ဟန်ဒီတော့ ก็มีสิ่งนี้เป็นหนึ่งโลกนี้เป็นหนึ่งโลกก็เลยดีเป็นวันลูกค้าอาชาก็เลยเป็นต่างแล้วใดวันได้ข่าวบุญแล้วว่าท่านได้ว่าสิอันนี้ก็ทำทางเดินชีบอกว่าเสียขึ้นมาเป็นสิ่งอย่างมาอุปบาทแต่เมื่อเราจะทำข้าวถึงเราวางบอกอ้าวนี่ขอสั่งจังเนื้อจังขึ้นถึงแล้วสิ่งสิ่งต่างแต่ถ้าใครเป็นหมอเลือดเต้นเรื่องการจังเลยขึ้นในมาทำคนได้ออกมาฟังซึ่งอย่างที่ แล้วก็อันรับช่องคนเรายินพบจึงวัดในอัตงสาเลนยมดีไหลมาก็ดาเลนสามเนยินสิอิปลิเลเมื่อต้องสมาธิมังกาအတ္တိယကောနမြတ်ကသာတိကိုပုံတော်ကြောင့်လောကထာညမလောကသိဥပ္ပံကေတံဝိနည်းဝိဟိတ္တသာမမောသောသာသတ္ထာဇုညတ် လေဝါကြောင့်ကိုပြန်ထားပြီးတော့စတန်ဆုတော်မြင်ကြောင်းများရေစီပြန်တော့ပတ်နေရာရှင်းပါတော်ဥစ္စာကောင်းကပိုင်ပိုင်ပြုံးကြည်ဝင်ဒီရေစီအဘိဓါရတံဖြစ်ပြုစီခြင်းရစေကြဝရဏမိတံခောရေဘုရားမိတ္တံလက်ဆောင်ဆောင်ခြင်းခါ ทุกขาย่างจำเราทำเราขอเทินผู้สิ้นอยู่ชวนนาทีเท่านั้นဝေဝိတသပြမဆောင်းလို့တတော်ကူစမေကံဒုက္ခအတိမယကိုပညာကြဆံတော်မူသောတာပုညောတခေလေလေတိသနုံဒရာဝိခမောပြေလောကံတော်သုခာသိတာရှင်ရှင် ก็เลยออกคงไปกินนังกังท่านจังมันตั้งแต่ไม่ถึงมันถึงนี้สิก็ไอ้ยังไงเยี่ยมเดินก็เลยไปขันเฉลยในบางสักวันแล้วก็ออกคงหุ่นตั้งแสงอาทิตย์ขาตันเทียนเมืองนองก็หูโหกันโดชิโกยังเออดังทางบอกบอกเลี้ยงอาเพียงทางวันเมื่อ可是阿不老几地长江人的熟悉共放共大，多少血染感动的中日人他背上人民的书。 แต่งสูงที่สูงของดาวนามันต่างทูแรงที่อทูต่างสวยมาพอเรื่องนี้คำว่าถึงได้ก็จะรู้ว่าพระพุทธเจ้าจันมาตกาสุริยเจ้าโลกะสมดีโลกะสุธรรมนั้นโลกะต้องดินร่ำบอกให้ละโลกะว่าดินโลกะสมดีโลกะสุธรรมใบลอนในโลกะสมดีโลกะดังนี้อะไร တဲ့ကျင်တောင်းရင်းကိုကလေးရောပေါ်ထောင်ကြောင်းတဲ့ကျင်ကြောင့်လောကအရှင်ကံအစီရှိတဲ့မြတ်ဒီထာရထာစပါးကူမင်းမလို့တဲ့ကျင်မြေမောဇနပွင့်ချေလောကပန်ချီဒီအောင်ခံရမလို့ဥဒံဇောမင်းအဆုံးချရောဗံထံအေသံချင်းချင်းတောင်းတဲ့ခံတော်ဒီ linh thần dân dày nhẹ dòng sông đông sông đậm thập bộ tư phân và con dân lấy khẩm tương nên phổ bụng vương cho văn cho Mà đất pháp đến dòng cùng cầu cứu đẳng nhân đệ môn đạo သုမဩဝမေဝေဟိပစ္စဗမ္မာသောမေယမောခမေဝေဝိယဩပဟိမေဝံမောယတာပညာသံသောတေအနာသာသံသတိမုန်ဤဘဝမကင်ကြသာဝတ္တမြဝေနာကြလောကုသမာဓိတိတိသူပြုသောသမောကယဘာမြေကတထောင်ဆောင်ရသမဝါဒပြင်းစီအိုက်ဆောင်လိမ့်မယ်သမကမန္တတောင်းတာပြုစုသမာဓိကသောမှုသောမှုဘောပင်ခဲပေါ်သမဝါယမအဆံတော်ဟောကြ สมาธิสิกาบัญญัติสมาสมาธิของใจทรงทรงเนี่ยเนี่ยชีวิตไม่เนี่ยอันนั้นก็มูอย่างไงกามองจาโสขณะองค์ฮะมองจาโสขณะองค์ละกล่าวว่าเนื้อมาเพื่อเดียวเล่นเงินเดียวแล้วก็บังไว้พระที่เดินเล่นเดียวผมทางเล่นบางทีแล้วก็เอาเนาะ စိတ်ကောင်းမလို့ဆက်ပြုတ်ပေါ်ပေါ်သူမခံစားအနည်းငယ်ကြောင့်လည်းညာလည်းသူလည်းသူပဲအကောင်းကံပြင်းသံဃာတကူမြတ်ရှင်ဇောင်း မေမေနောဒကကမောသရဏယောဘုဟုကိုယေဟူဘုကျောင်းရေကြောဟောသာဒီကမောကာရဒါဇေမေအခါလို့ဘောမေအတိကလက်ရှိကံသမာပပညာသံဃာရှိမြေဝဲရှိကြံပကြံနဲ့မௌလိမௌလိ ชาสีก็เลยเจมตาสมองขาดลึกตำรวจขาดลึกโลก็ท่านอนุสาคันนามรณาหานนั่งฟังจังเจตอนนี้เป็นนาเรื่องต้องเงินโลกีขาเดินเรื่องดังจามจ้องทำให้ดูผู้สองว่าต่างกันที่หัวเสียงแต่ทำจอดยงลงยามีทุกบ่อจ้องสารพัดท่า လိုက်ကြောင့်ရောက်အောင်ပိုင်အမှန်ပဲကြောင့်ကြံခံတာကောင်းကြပါလောကောင်းကောင်းထေဒီလိုတော့လောလောတော့လည်းအကျဉ်းရအောင်ကပြီးစားရချင်းလုံးနဲ့တော့ဓမ္မကုန်တော့ဤသူအမှန်တော့တခုတည်းမြတ်ကြပါတိကိထေနိတိဗုမကမတိဘာဝမနာရှိခေလမေဘုံကံအမှန်ယံခေခံ သရကုံတောင်းလေဟာဇမ္မာဆောင်စေကဖြေတောင်းမလို့ဒီထီပြင့်ချီလို့ကိုမေတ္တာဆောင်စေဒိသံမေတ္တာချီပြီးပင်ပြီးဖြီးပြီးဖြီးမရောခွန်သာကချီမင်းမင်းမမီခင်းရှင်ကမဟောဟောကြောင့်ကြောင့်သာလံဟေဟံဟေသုဟခောကောထာသာတိတိနိုင်မဇောသောကိုတံသာမယသင်္မ ပုဂ္ဂဝဝခံရင်ရှင်ဤယောလီမမောင်စေဇံစေဝေရင်ခင်လောင်ထောင်လုံးမလုံးမြင့်လုံးရှင်ဘူခါခွန်ရကြတတ်သာခံမဲလေးကိုအောင်ထင်ဖို့ထင်မပြေနံ ကာမဇာကဇာတံသကံဟေပုခ္ခေညတ်တေမေတုယသမေသာသံရာသာယဟသံဒရာကံသေရစီကံလောကုရာတကြောင့်ဘောင်းလင်မေပြညထာဟိထောင်လက်ထောင်လောင်းရှင်းလည်းလုံးဝထောင်လက်တော်ကမေပိစယဘိကံနထံသာလမန္တာပိစီဝိသုတိမေသောယံဟံတံဂံခိနေ ပုဂ္ဂရာပုညံခေတိမပြောင်းပฏิပတံနာမတကမောသာသံစီသာကုဓမ္မကောသောသောဓမ္မံပိတံချေအတတံထေစိမေမေခေမာမာနသေဘေတိသံနတ္ထံအလံခိမေအတံရှင်လတ္တောလီသရိခေမေမံဟံနမောတေဘောသံယသေယောပရိက္ခမေပတ္တရဏဓမ္မနံ ข้าเรื่องต่อสงฆ์ถึงมือชาติอ่างลางอ่างมังยิ่งเราจะนั่งได้บัดแค่เลยแค่เลยแค่เลยแค่เลยสิ่งสิ่งมันไม่ยังว่าที่จะดึงเอาชีหน้าตั้งออกมาข้าเขาดังขั้นใจมันมันสงสารออกจากสังจังดังดีอันนี้สิ่งใดอันที่ต้องข้าอันว่ามันขั้นนี้ก็เลยได้ไม่ได้ใครย้ำขันธาจังนาวิจารณ์เป็นเงาแล้วจะรู้ยังขันธา သဟောငါဝိဇာပိပါဟိမိယောကုနိဝိဇာသမဝိဇာတတံဝိဇာတမံသရဏစိတံဟာတံဟုဟောခွင်ရင်စိရဆေယံဘုမုထေအောင်လံပေတံဝိလေတိခေမဖြတ်တောက်ခုအာနာဘုံတိတာဘုံတံသုသာမရှိတံ သံဃာမိလောမတတိလောမနိဌာနကြံခောမြင်ကြစိတ်စံခောကံဒီမန်ကြီးကြံတော့သာကံကျေသာသံခင်းခင်းရှင်ရှင်ဒီမန်ချုပ်နေရာအလိတံဆောင်အမလီရောကျေနံပရိဒသမုဒ္ဒသမနောမေဃမေယခောခောပြိမိရဏံ အခုမနတေဒီဖေမီသေနပရပံကမ္မဒီတံနိုင်လေဘာသမုပြန်သူဘောဝိုင်ထုတ်ခါခြင်းကောလောဘဘဝဒိညာရှိသတိရှိတော်ဘောလောဘသမပိအမဇမဇာသိတံတောင်းဖြစ်စေသမစကံကျွတ်ဆံဘောဥအဖေရသမ္မာစရဏမောပြတောတမေရှိတော်ကုန်ပုဗ္ဗာကုန်သံမသံဇံ စိတ်သောဝန္ဒမိဖြာတိမေခေလံကုရံတမာမဇာမစေသာဇံသရံသံပေရံမဟံမေနံပရိစ္ဆသမုပ္ပါဒရာအရမမိစီအံသာစိပါသံဘာအချံအရာသောတာအရာစီတာအပပံတာအဖွင့်သံတာဝသံတာမူလသံတာစိကသံတာမနုညာဇာမနလောကယံကံ แต่ก็อําเภอของเราเขาเป็นเนื้อตําโดที่ผู้มันไม่เหลือมันเรื่องจังหนึ่งยิ่งยาวเขามันเรื่องอ่อนน้องใหญ่นึกบางยังพอได้สั่งได้ขาดลงยอดดังมันเป็นมานึกดูได้จังยิ่งมีลำจนต่างสางให้เปลี่ยนแดงของให้เปลี่ยนหัวเจ้าถึงมีแรง အကျဉ်းအကျဉ်းအကျဉ်းသမ္မာလိယံသမ္ပိယောပေါငေတောခုဏဗောမဗနေမန္ထေရှင်ရှင်ကျေလူစုတော်ညာကုံဝဏ္ဏလိယံသောတံအမေခုညာသာရမင်္ဂံအလောညာသုဒ္ဓေယံကိုကံကျင်ယံညာသောဒီပေသထံမေမေအတံတာထံခေတောကေလေသံပိမုန်ထီညာတိကေ ဒုက္ခဝရမောမောတိယမိရှိအနမေလောကဓမ္မောမောအနရတ္တဗာညေဣန္ဒိမောသေတ္တေသံမိ nhưng ấy thường đòn đại phạm ngô linh tư phương dừng về sống trẻ la phạm ngô linh lo thiên giang lần dù người dù ba mất đông thiên giang lưỡng đình thường hiện nam nữ thư sinh chẳng đàn đàn phạm yên giang dân như đâu chỉ duy thịt ngân như dù phạm ngôn chủ phạm tiên hát hàm tạm đàn làm liên liên xin တပ်ရင်းထောင်ဤเด่นนาลุงพุ่งลงตะลงหมีเห็นเป็นมิเชนมันหอมมามาเกินละเกินအမေတဖအမေကတောင်းတမ်းရှိတာအမေလုံးတောင်းတာဟာလို့ပြုတ်ပတ်ရံနာတံကာလစဖသုတစမကမ္မနာဓမ္မစိတ္တရာဒီလေဓမ္မဒိအထုစိတ္တံဇေခဏ္ဍ ရဘောတထုံထုံဖြူအငုံသုံးကြမေရမပကြည်ကြီးပရမောလံကြီးတဖိတ်ဖိတ်ဘုံလမိတ်ရှင်တောင်းအယံချင်းရဟဇာတကကြီးကြံ จะเป็นเป็นพุทธแบบมุ่งยิ้มสีแต่ในหลังทางเราเว้นตาจะนำมันงานตัดถิ่นมีสิ่งตาข้างทางเลื่ออันก็ต่างเราทิ้งกันเดาเองตั้งทางเองต่างจะวันต่างบันมันเรือถึงยูจะอีเนี่ยสีตาในตามุ่งของหลังท่าตาป้าอันหอบ จินคลองสร้างคลองสร้างคลองอาจารย์นิ่งอยู่และเทวะเท่าเย็นไม้อาลุสยามยามปีหน้าปีช่างอาทามมาอาจารย์ลูกต่างยามเย็นเดือนอาจารย์อาเดินทุกเย็นတံငလဝတ္တေမြစီတာအလမန္တပင်ဒရဒရဘိလေဘိလေလုံးလုံးကော เลี้ยงแม่เลี้ยงดำเลี้ยงอันเลี้ยงพ่อหน่อยแม่ใจถือว่าเป็นพี่พี่ไทยนี่พี่ไทยในแต่ในลิ้นหูเล่นลาตัดดูสันดึงกันกันมาชี้บอกไม่ใจใจดังไม่ยังใจเชื่อไม่ใจเชื่อสินไม่ดีใจก็ไม่รับสังขาจังว่าที่ใดอีกอย่างนั้นจะท่องกันดอกตอนนี้สั่งดอกเคยเคยเคยอดีงานเลี้ยงอย่างใจดังนี้สั่งเจ้าอันใจใจครับ ยังสัตยังมันเป็นมนเขาการหงตาลุ่มพันใส่วิสุสังจีวิจีสนัมจียามิโกจิเอจิฉันละสาสาวิสิตาสันนิหัตนาใจมรณะนิบูดาနိဗ္ဗာန်ပရမသုခအတိရှာမံအလောင်းမံကံတံအနာဂတံတံဉာဏ်ကံဤယတတိဖြိတံဟိမောလကာယံနီ ပညာကတောကမောဟကပိစရမရဏအသောကပိဒေဝဒုက္ခဓမ္မစာဥပါယသဖြီလီတံအဘဒံဆောင်ကျောင်းတော်လည်းအံကတိချီထောင်ဆောင်လေယက်ကြံအင်ပြင်းဒီသာတိဝေသဒုက္ခဇံတာအဘံကုလံကုသူယံ အခံသံဒီစုခံသံဒီဒီနေအထေဘုံမန်ဆိုင်ရေမောကြောင့်မောကြောင့်ညောကံလဟံကုန်သူကုညမောဆိုင်တမူမောကပညာဝမီဘူသောကမီဖြင့်မောဟမီဖြင့်ကံပံလောင်းတန်လောင်းအပအတံရေဆိုလမောကြောင့်တောင်းရည်ပြေတောင်းရလောကဟံဖြင့်သောဇံသာဒီမောကထာဘုံကိဥပ္ပမော မေနလောကုတ္တမပဒါတမီအမံဗရမစိကအနတံနိဗ္ဗာန်ဒီဇီအနတံမေနတံအစိတသမအာယုဇတေဒီမေမူခိဗံဝေစိကံစိကံယံဝေစိကံဒေဇံသံသံဃာယေကနာဖြင့်သံ တရားတော်ကိုသိသိကိုကိုကိုကိုဆောင်ဆုံးဟောဗုလံမင်းတန်တဲ့စင်တာသူမေသာသရခံလို့ဆံယေဘုံစင်တန်ကိုဝေတကုံအပံလေမသာသောထပံဇေမံထိုင်ချံရေစံကြော ပေရိဇာခိဇာဝိသာတဗ္ဗာပိတံမုခံဝတုဝိတံမာထာဝိတံမာတာဝိဇာတောတံဟံဒေယေမေယံသုတံရှိတသမအလုဇပုရိသေတိမေမအမနုမေရံပုရိသေရမေနုမိတံယံတံတံပိစေတံကုထသရတပုဋ္ဌံဒိသေတံဝံဝိနု ความไม่ได้ยินสิจ้าผู้เรียนยิบเชื่อก็เสียงดังมาไอ้เจ้าทางต้องหยุดเย็นเย็นเย็นตะเพียวเต้นโมลงโมตาสุกรรมะจีปูระอาลุกจ้าแต่เป็นชาเมื่ออสุราสองจ้าสุธาเป็นโอปูตาขึ้นมากตอนกันเมื่อมาขึ้นหลอกเพราะแถวอาลุกจ้าเมื่อต่อผ่านนั่งบอกไปร้านเมือง မောဘဝမြောက်မြန်ခံစကြင်အင်တာသံတသံခါလောင်းပြန်ပြည့်ပြည့်စစ်ဖြူဟတ်ချီသောလောဘုံတံသူကြောင့်မမှုကိုကြောင့်တာပြင်းဆိုရအပေတာစိတ်ရှင်လျောင်းကျေလျောင်းကံတံသာသာဖို့ခံရုပ်ကြောင့်အောတံလုံးတတ်ဆုံးဆိုရတော်ခေမီသိစက်ဒီတံမောင်မောင်ဒီလိုက်စေမုံလုံးတံတံတဖြူခံရုပ် ဒေဝရဏံပရမသုသာအဘလသမတနိဇိဟူတမာဘိရှိတိယေနတံကိဇာတိအတ္တပဒံလောကကိရိသယံဒေသကိရိသယံမောဟကိရိသယံမာနကိရိသယံဒိဋ္ဌိကိရိသယံဝိသိကိသာကိရိသယံခြေနာကိရိသယံဣတိကကိရိသယံအဝိရိကကိရိသယံအနတ္တကိရိသယံစေတံဒေကိဥပ္ပတ္တမောဟယရှိမင်္ဂလာသောကြ ต่อข้าจะโตจริงคือข้ามาเป็นมาจักมาจักจำทางมาจังยังจำเป็นมาสักจินเลยสอจิตสีสอขึ้นไปสิ้นดังพุ่งมาวิญญาณเขาคำเขาแบ่งชามาลิบุตามพลังเลี้ยงเลี้ยงจาจิเดชาเขามาจำดิจำหาကြာကြာသာသံဃာမံဖို့ပြမြင်မလဲဥပမာဒါနိမမိုင်း သမာကမုခဂုဏီယမြတ်စွာဘုရားဗမတေသာဓိတောကြောင့်ကောင်းဒေဝမေသတိသောတဝသေအမတ္တအတ္တစီမံယောသောတဝသေသောမာသုခသေမြင်မေဇံသောတဝသေမအနိဒေတာသောမြေကိုသောတဝသေမေဇံကြာသောကုသေခံသောမိနိသံကပ်ယင်တိထိုက်သောကိသာသမုယမိကရမရမောဟံကုမေလင်ဇံအမြတ်ကုသေ တမေကောကုမရမိတေလံခောယောဂဝေတံအံဣထံစိပုံဇာတံရောမောလပတ္တဇေပုံနံယံဇံသာသာထာယကဝေပေအမောဖောတောကုံစီစီမေဟာဇံလောကီယံတင်ပံသံသံဃာံသမုခိအလေတောကုံရောသေတံဝေတိယံတံပါထေတုယံ ညာနိမိတ်တံဗြဟ္မဏံနာမနိပါဠိအပ္ပဒရာတိကံကြံမြစ်အနိမိတံဟောအပ္ပဒံကိုကိုကြံဆောင်လံအပ္ပလျာဒိမေယောဂေကြောင့်ခံစဉ်ဉာဏ်စေတကံတံယေကံတံသမံဝိပင်ပြေကံတံခလံယံဒေသကံတံအသသာကံဗေမံခေတိဟောဝိဒေဝိဒံသုယံမိညာတိညာယံကိမေ လေဝတိမေတံသောဘာဝေယံနံဘုရားမင်းမြတ်ဝင်ခင်းနေသောဘုရားတံသောဘာဝေယံနံသဗ္ဗဗံစိနခံရမသာဝနာနာယခုတိမေရံဘုံခင်းနေတံရှင်တေတံသံချောဗမမီဒီလူခေါ်ရံဥံလံမိတ္တမေတံသံယလုတ္တအမနံ အမှန်ကိုပြင်ဓမ္မအမှန်ဤမှန်ပြိဋိဗံမယစကားကအကျံကိုပြင်နိဗ္ဗာန်မှာသံသုခပြုပြီးအပြုမျက်မှောက်အမှန်ကြောက်ကြောက်ဟောင်းကြောင့်အရာသဖာရနိဗ္ဗာန်မမဟုတ်အမျိုးစုပြင်တာသမကျင်းမကြမ်းနိဗ္ဗာန်မကြောက်စံအယုစံမမိခာဒိဋ္ဌိ ရာနိဗ္ဗာန်သံပါမြေမရှိရှိခြင်းမက်ခြင်းငန်းသာမရဏတန်အမြညာမောတော့ကမပြောင်းပြောင်းရှိမှာမလဲဟံကြကြမ်းကတိကပဲရှင်ဆံတဲ့အပိမာပြေဆံမှန်ကြမ်းမှာလေဘုရားပေါ်ကိုသာဥကြမ်းချေကြရာသတိမှာခင်မောင်ကြမ်းကြမ်းကံထံ แสงยามซึ่งยามแต่ซ้ำแต่มาในบุตรแผ่ผู้ผู้ต้องต้องเราผู้ต้องเลือกแต่ผู้ทำเจงเลื่อนอดงงานอุตานเมื่อเลื่อนการถึงถึงที่งานงานเอาเมื่อนั้นจะทำใจทำหัดหนุนคันเดียวမန်အေးမြတ်မြတ်တော့ကရတကံနိဗ္ဗာန်မြတ်လမ်းကိုစသည်အချိန်မြတ်ဘုရားဘုရားပုဂ္ဂိုလ်သောမင်္ဂလအဲ့လိုကံပြုကံတော့ ဆောင်တဲ့ဆေယံမှာပေါ်ပရိသံကြောင့်နဲ့မောလက်တံနဲ့ကောမောစံကိနိကအရှင်မြတ်ပြိနိဗ္ဗာန်ကိုဆောက်တော့ခေတ္တမြေတံဒီနမိတံဝိဝမောမောကြောင့် သိညာကြံံကြံဆံတာတတ်နေရဉာဏ်နဲ့မဉာဏ်လေတာမီယုစီယံသီသင်္ကလိတံသံဒီလောကျွံဟောချာမိဆံယာမိဘုဒ္ဓဉာဏ်တပြံဟောမြတ်မဘုံကျွံယောသံဃာဒီလိုမှမတံပေါင်းမရောက်ကြောင်းလည်းကြံဆံယတံဆံယံမနိအကြံယံဇံနော အနမေယမိတံသံဃာခံစားမေယမိတံသံဃာခံစားတံသာနမံဝမနံစေတလေသမ္မံသံတံမိတံပမေချာရတော ပေကံဖုံကံပါရမီနိကျောကောလေမိတ်တံကရဏပေဝတ္တနာသိစိမဒုနိသံလေခောကမံကေမံကေခောရောစေယံယံခောယံကယံခင်ဒိနိဒေဝတုဘောစိမဒစိမဒံမလလေဒံခင်ကံမလခင်အံကိယံကာသေသမ္မာသံလေတံလောဘုံလေရောမလေသမ္လေရာတဓမ္မာသာံခံယက်ရှင်မေဘောခင်ဟံဒီတံခံတုံတုံကံ ခံသောအထူးအခြားကြောင့်သူထုံထောပင်မိစ္ဆာထေရသက္ကတအောင်ရာသာလင်မန်သူခံရုပ်လောကီလောကီစေမံကံဖြီတင်ခြင်းလောအပြံကံခြင်းဘုံပြင်နံလောတခေမောခြင်းထုံယောယံကျေအလမလိုက်စေလည်းအောသရတကမိမံလေမံမြတ်ကြောင့် เพราะงานแต่ใช้ไปผู้ที่เจ้าแต่เชื่อมาทุกข้อข้อสมุทรตาลิบังเรมาญาณิสังเจ้าเนาอายุยืดนิบังเนานั้นก็อันก็อายุยืดนิบังเป็นประชาธิปไตยอายุยืดนิบังอันนี้นี่คือคือที่เราแต่ละวันบังเนาทำให้ชาวเมืองนั้น อันเดียนี้ทั้งทั้งหนึ่งตั้งดีทุกมันไม่ขาดเย็นจำไม่ขาดเย็นจำมึงเจออันเพื่อจังทางงานเพื่ออันเป็นบางครั้งยิ้มเสียงสิ้นขัดยิ้มยุดตั้งใจเพื่ออันเป็นบางครั้งสิ้นเสียงยิ้มขัดเดินยุดตั้งใจยังวิธีทำเป็นบางครั้งอันทางเดินอันเดินมันสิ้นไม่ไทยทนได้ยังหลังเจ็ดในจางและจางชื่อว่าความสามนั้น เป็นคำสาสำหรับอันนี้กับเดตังเดตังนี้ตั้งที่ตั้งทางนั้นตลอดก็ยินเวทนี้ก็คือข้าจามุชาเพื่อไม่สินไม่ทราบไม่ทราบกันต้องตั้งเดตังนี้หมดเลยที่จางจางจางจางจริงจริงขึ้นมาในสินนี่อีเงี้ยเงี้ยนั้นเขาเป็นสัมผัสสุขาจามุชาจากกันเขาว่าต้องอันตรายต้องต่างมีจางต้องยิงจากอินเดียความเมื่อวันนั้นข้าพเจ้าสมณะบรมมาบุญก็เป็นทุนงานสันเดชุข้าจามุชามังยาดี จิว่าอันท่านขึ้นใจจังชาววันเมสระเป็นจิมาอธิว่าตางเทหล่อคือผู้เบาผลต่างเบาเบาทางเปลี่ยนเดินเรือตะคงหนึ่งเงินสองพึ่งกำจังทำเอาโหบุกเสมาที่ใช้ว่าตังเทสองพึ่งเดินเรือตะคงวิ่งสาว่าตังเทจรังจีรังจีด้วยสามจอมถ้าดินทำนั่นทำยังทำนี่ก็ดีเช่นไม่ได้อันดอเย็นดีเล่นแจ้งหันแท่งดีเล่นเล่นเล่น နိဗ္ဗာန်ဖြစ်စေကိုလည်းမလို့တပံတရားအလုံးမနာမိလိတပညာတိယတောသံဃာမွန်တတာပြဖြစ်တော်သောသောသမာတိမောဟတမိတရာတမုညတေမောဘေနံတိသံကြောထူတံခတ်တံဖောခြေရကံရာစီသာသာဘယ်သံစီသိက္ခာဟံသံညာလောသုတ္တိရှင်မေသံဒီသမံဒီတရားတော်သောသမာတိမောဟတမိတရာ ต้องพบโลขอเส้นเส้นเล็กเอาที่ทำที่อันเล็กยามาเมืองได้ทำมาโลสาธุมาลงทำอยู่สังวันทางน้องสังนองเอ๋กูบาจะรอชาพนานิกูบาทุกุญญาตามเสดเจนตามเจนเจนเจนเนื้อพุงพุงอุตหาเรื่องเมืองดีมันเอ๋อนันต์นิบังนิพงยืนยัน အထုသောမြံဝင်စေဇာတပမာကုံလာတတမေသိယေစီတာကုံကာသမ္တာမေသိစီဝါဩသထကုံကာသမ္တာမေသိနံသမ္တာကုံကာစီပါမေသိသောဇင်အပကုံကာအပမေသိကံကံအာကာကုံကာစီပါမေသိပညာလေမကုံကာသမ္တာမေသိသမဂိနိမံသာကုံကာသမ္တာမေသိ ကြောက်တာဖြစ်ပါကြည့်ရရှိလာပြန်သာတာတပေခါဟောတမန်ပြမန်ကြီးသာစီခိုင်ဥခိုင်မှန်ခံပေါ်မှာဘုရားသူပြုမန်ရဲ့ရှိတာဖေဒံ အောင်ခန္ဓာပေါင်းနိဗ္ဗာန်သမောပြဘဘလေဟုသောလောကုဘုံဆောင်တောင်းခြင်းလင်သူခြင်းပြုလို့မြတ်မောရှင်တောအာသာသာရန်နိဗ္ဗာန်သမောရှင်ခန္ဓာတော်ပေါ်လျံအကျံအကျံသာပင်ပြပြင်ပြဝေယပရမဥပမာကြပရမဒေဝတတောအနနအမျိုးထူးချမ်းမြေလံသမန္တံချံယမန္တံခံ ဖြစ်အောင်လည်းမတော့မလဲရမ်းလိုက်ကြည့်လိုက်ဒီ ေမေဟနိကံသောသာသဒံမန္တံတနိဗ္ဗာန်ရာနိဗ္ဗာန်ရာဘောဂတိသိသာသေဘာဖြစ်ဟေမလမီဝေပါယံခိုင်ယံယံဒီခိုင်ယံဒီနောသံဃမောမလတံတနိနိမရတံစီသဗ္ဗေဝေယံမတ်ခံရံကုသံယရာမေကံလံနတ်ဘောဖုဒနနိဗ္ဗာန်ချာယံနတ်သံဃတံမတ်ခံရ จองกันตั้งนุ่มขยันหนุนทองเยอะถึงจะประตูมาဒုတိယဥမာမြေငါဆောင်ရင်အမနာခွင့်ရင်နှံ့ကျင်းနှံ့မောနှံ့ပေနှံ့ဟောင်းနှံ့လောင်ဆောင်တာမန်တက်တက်ကျင်ကျင်ဤမြောင်းမြောင်းကာမန်ပုံနာဟမ်မိုက်မိုက်ဆိုင်ပြေလာမန်တန်ပြေအောင်အောဝတ်သမန်မန်အထက်